ယေရှုရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးဟောကြားတော်မူသောဒုက္ခဖြစ်ခြင်းဤသဘောတရားဟူသောတရားတော်မေလာဝတ္တထာတရားသံဃာရမဏ္ဍသုမာတို့အားယုတိညာနိုရောက်ပုံမူ၍ရှိခိုးပူဇော်ပူညုံမှန်လျှော့တတော်သာရတော်ဤပနာမကုလကစေတနာသည်အပြေခါတေပါရမီဤမိလာမနန္ဒိပါဟုစေညာသောအတိ လွယ်ပြီးတော့အကျင့်ကိုဖြင့်ကျင့်နိုင်သိနိုင်ကြတော့အဘာဘုရားရှင်ဤအာရစေတမီးတော်ပညာဖြစ်ကြပါသည်အာမင် လွတ်တဲ့နေရှိတာရှိပါဘူးကိုသိရင်ကိုသိရင်ဒီမှာမသိရင်သိသိရင်တော့ပြင်လာတယ်နော်ဟုတ်ကြဟုတ်ပါဗျာဟင်ဘယ်ချိန်တော့ဒုက္ခလွတ်တဲ့နေရှိရောရှိပါဘူးရှိဘူးလားဟင်သိတော့မကြီးကိုဒုက္ခလည်းရှိမှာရှိပါဘူးဟင်ဌာနကပင်မနာနဲ့တော့ဒုက္ခမပေးရဘူးလားပေးရပါဘူးအဲဌာနကပင်မနာနဲ့တော့ဒုက္ခတန်ပြီးအဲလမ်းလျှောက်ပေးရမယ်၊လှုပ်ရှားပေးရမယ်၊ကြမ်းထိုင်ပေးရမယ်၊လေပြောင်းပေးရမယ်ဟင် အကြံတော်ကိုချူပြီးရမယ်စသည်အားဖြင့်ဒုက္ခတွေဘယ်သူဒုက္ခဘယ်သူနဲ့မှမတွေ့တော့ခန္ဓာဒုက္ခကိုဘယ်နည်းကိုတော့ဟင်ခန္ဓာနဲ့ဒုက္ခမောအဲ့တော့ဒုက္ခဖြစ်ခြင်းကိုလည်းမကြည့်တာတော့မှာမယ်နော်ဒါရင်ဘာဖြစ်လို့ဒုက္ခဖြစ်နေကြလဲဟင်ဟင်ဟင်မဖြစ်ခြင်းတဲ့ဒုက္ခကိုဘာလို့ယူထားကြလဲဒါပြရတာပါဗျာ အောင်မဲ့ဇာတိယာရရမလားဗျာသူ့ဇာတိနဲ့ဝင်ရင်ပြောတာဟင်ဟင်အဲဒါကတော့တို့အတိတ်နဲ့အခုပြည့်စုံပါအသက်သာကိုပြောမှာဟုတ်ဗျာအခုဖြစ်နေတဲ့ဒုက္ခတွေကြတော့ဗျာဒုက္ခတွေဖြစ်ကြတာအေးတိုက်ပြီးတိကြောင်းတယ်အဲ့ဒီအကြိုက်ကြီးမပယ်နိုင်လို့ထင်တယ်ဗျာဟင်အခုတို့အင်းပြည့်စုံပါမှာခံစားရတဲ့ဒုက္ခမှာမနာပါဖြစ်လို့တော့ဗျာ အေးအကြိုက်ကလေးနောက်ကိုလိုက်နေပြီလို့အကြိုက်ကလေးကိုမပယ်လိလို့ကြာဟင်အဲဒုက္ခမရှိခြင်းရင်ဘာလို့ရမှာတော့ဟင်အကြိုက်ကလေးပယ်ရမှာဒီမှာဘယ်နဲ့တော့ဒုက္ခရောက်ခြင်းမလားမရောက်ခြင်းလားဒီလိုလိုပဲလေတော့ကြာဘယ်နဲ့တော့အကြိုက်ကလေးပယ်ရမှာလား လာဝင်လာတော့ပြောတာပဲဗျာဟင်အဲဒုက္ခမရောက်ရှင်ရွယ်တယ်ဗျာအကြိုက်ကလေးပယ်လိုက်ရုံပဲဗျာဟင်လွယ်လွယ်လေးဗျာဟင်ဟင်ဘာဖြစ်လို့လဲဟောဗျာအကြိုက်ကလေးကဘယ်တော့ဖုန်းတယ်လဲချမ်းသာတော့ဟုတ်လားတောင်းကြီးနဲ့ချမ်းတောင်းကြီးဘလုံးကြီးနဲ့ချမ်းသာတော့ဟင်ဘာမပေးရသေးဘူးလားဘာဖြစ်လို့လဲဗျာ ပဲခုလာတာလို့ဟုတ်လားဟင်အခုပဲခုလာတာပဲလားဟင်အဲဒုက္ခတို့မဖြစ်ချင်ဘူးဆိုရင်တော့ကြိုက်ကြီးပဲလဲရုံနဲ့လားဟင်ဒါတို့ဟင်ဒုက္ခနေနာရောက်တော့တယ်နဲ့အဲ့တော့တို့ဘာလို့လဲသူတောင်းတော့နိဗ္ဗာန်လာရပါလို့ဤနိဗ္ဗာန်လာရပါလို့ဤဒီလိုမပြောဘူးလားနိဗ္ဗာန်ဆိုတာဟောတာအဲ့ဒီအကြိုက်ကလေးကျင်းတာကိုပြောတာဟင်နိဝါနာဝါနာဆိုတာတဘဝနဲ့တဘဝကိုချုပ်စပ်ပေးတဲ့ အဲ့ဒီအကြိုက်ကလေးကိုမိမရှိတာလေအကြိုက်ကလေးမရှိတာကိုမိပါနော်ဒီလိုဆိုအကြိုက်အကြိုက်ကဆိုရင်မိပါမယ်ခင်ဗျာအဲ့တော့နိဗ္ဗာန်ရရပါလို့ဤနိဗ္ဗာန်ရရပါလို့ဤဆိုတာဒါကတော့ပါဠိတရားနဲ့ညာမှာတက်တက်ပြောတာတင်နေရသူတော်မှာဘယ်လိုတုန်းတတိတော်တတိတော်မှာလို့ဘာမှမလို့ခြင်းရပါလို့ဤဘာမှမလို့ခြင်းရပါလို့ဤအဲ့လိုသူတော်မှာဗျာအဲ့တော့ တဲ့ကောင်းရပါဗျာဘာဖြစ်လို့လဲနိဗ္ဗာန်လည်းကောင်းရတာဟုတ်နိဗ္ဗာန်တော့ဒါရကြောင့်လည်းဦးလေနိဗ္ဗာန်ကမလူချင်တာပြောရမှာမဟုတ်လားအဲ့တော့နိဗ္ဗာန်ရတာလို့ဆိုတာဘာမှမလူချင်ရပါလေလို့ပြောတာဘာမှမလူချင်ဘာပွဲဦးမလို့ဘာမှမဆွဲဘင်းကြီးဦးမလို့မကြီးလွတ်တာပေါ့မှန်ပါဗျာဟင်အဲ့တော့နိဗ္ဗာန်ရပါလို့ဆိုနောက်တော့ယေရှုတောင်းရင်ကောင်းမယ်တင်တယ်တတိတော်တို့ဤကဲတို့ခွန်နေခွန်နေဟင် ပုဂ္ဂလာကြောင့်သင်္ကန်းသံသေသာနာတိကြောင့်ဒီသူရာချင်းကြောင့်ဘာမှမလို့ခြင်းရပါဘူးဒီမလို့တော့မှာနော်ပြည့်တယ်တော့ပြောနေရမှာဟုတ်ပါဘူးဟောဗျာဒုက္ခရလည်းလို့ခြင်းတယ်လည်းပြောသေးဗျာဟင်ဘာမှမရတော့ဘူးဘုရားရှိခိုးမှုတော့ဒီဘယ်လိုမှမဖြစ်တော့အေးရောဘူးဟင်မအေးကြဘူးပါ ဥပမာအခုဒကာကြီးနေမှာပါလားဥပမာမလားဗျာအမတို့ဒကာဓမ္မတို့ကဒကာကြီးခင်လို့မဟုတ်ပါဘူးလားတကယ်အေးချင်တာပါဥပမာလေးဗျာကျန်တာတွေကဟိုဘယ်ဟာတရားမှမသိလို့သူတို့ထုတ်ပြန်လာတာမဟုတ်လားဒါကြီးကိုလွတ်ချလိုက်ဆိုရင်အကုန်လုံးကလွတ်ချမှတာလေတခါကြီးတယောက်ကလွတ်မချနိုင်တာကြီးကိုဟုတ်ပါဘူး။ဘာဖြစ်လို့လဲ။ဟင်ဟင် ဟောပါဘာမှမရတော့အေးရောမဟုတ်လားဗျအေးရောမငြိမ်းဘူးလားဗျဟင်ဟင်တိုင်းတို့တခါရယ်အေးတာတဲ့ဘူးပါဗျာဟင်ဟင်ဟုတ်ကလားအေးအဲ့ဒါတို့ဒူတိုင်းကဖြင်းရတာကိုလွတ်ချင်ရတာပဲကွယ်ဟင် ဒါဘုဒ္ဓဆိုတာမစင်းရဲခြင်းရတယ်အမြဲပူတောင်းကြတာပဲသို့တော့ဘာဖြစ်လို့စင်းရဲတာမလုပ်ကြလဲလို့မေးလို့ရှိရင်စင်းရဲတာလည်းတောင်းတာတောင်းနေတာပဲစင်းရဲတာကိုမမြင်ဘူးဟင်ဒုက္ခမမြင်ဘဲနဲ့တောင်းနေတာတင်တယ်ဟင်ဟင်ဟုတ်ဗျာဒုက္ခမမြင်မဲနဲ့ဒုက္ခကတို့ရပါလို့ဤတို့တို့တောင်းနေတာအဲတော့ရာသစ္စာတွေကများပါတယ်ပြီးပါတယ် ဟုတ်ဗျာအဲတို့တော့အဲ့ဒီသစ္စာတွေနဲ့ပတ်သက်လို့တရားဓမ္မတွေဟောဖို့လည်းသိပြီးတော့ဟင်အများပြားလာပါတယ်နည်းနည်းလာပါတယ်အဲ့တော့လူရင်းတို့ကတော့ပြောရမှာပါဗျာအဲ့တော့တို့တရားဓမ္မတွေဒုက္ခကိုကြောက်ရင်ဒုက္ခကိုမြင်အောင်ကြည့်ပါဗျာဒါလည်းတင်တယ်ပါဗျာဟင်ဘယ်နဲ့ကိုလေဒုက္ခကြောက်ရင်ဒုက္ခရမှာဗျာဟင်ဟုတ်ဗျာဒီမှာမယ်ဤသူဤသူကတို့ရက်ွက်ထဲမှာတို့လမ်းထဲမှာ အဲဘာကြည့်တဲ့ပုဂ္ဂိုလ်ဤသူဤသူဟာဒုရပေါ်တဲ့ဒုဒုလန်းထဲမှာတီးမွားကိုလိုက်နှောက်ကြက်နေတဲ့ရန်သူလို့သူ့ကိုအပိုင်သိထားတယ်သူနာကဝီဝီတို့မကြောက်ဘူးလားကြောက်ပါဗျာသူဒီဒုက္ခပြင်းမဲ့လူလို့ပြီးလို့ရှိရင်ဘယ်နဲ့တော့ကြောက်ပါပါဗျာသူနာကနေပါမင်းပါဗျာမင်းပြီးလို့ရှိရင်လေပြီးလို့ရှိရင်လေတော့မပြီးရင်တော့ဗျာမင်းပါဗျာမပြီးရင်သူ့လည်းသူကမိတ်ခင်မှာပေါ့ဗျာဟုတ်ပါဗျာဟင်ဟုတ်လားသူ့ဟောဒုက္ခကိုလက်ကူးလက်ကြမိဘူးလို့လားလား နဲ့လက်လက်ကြမမိတော့သူ့ဝိဘဲဒုက္ခရာဇမိတ်ကိုထင်တတ်တယ်ဗျာဒါပါဖြစ်လို့ဗျာဒုက္ခကိုဒုက္ခမှမသိလို့ထင်တယ်နော်ဒုက္ခကိုဒုက္ခမှမမြင်လို့ထင်တယ်နော်တောင်းတာတောင်းနေတာဟဲ့ဒုက္ခကိုကြောက်တယ်လို့သာပြောတာအဲ့ဒီကြောက်တဲ့ဒုက္ခကဘယ်ဟာဒုလို့မေးရင်တို့ဖြေနိုင်မှာလားတတ်ဖြေနိုင်ဘူးတောင်းတာတောင်းနေတာနော်မြင်ရလားဒုက္ခတွေ့ရလားအမတွေ့ဘူးဗျာ မတွေ့ဘဲနဲ့တောင်းလို့ရှိရင်တွေ့တော့ဘယ်လိုလို့ရှောင်မလို့ညာဟုတ်လားဟင်အဲ့တော့တို့ဒုက္ခကလို့ရှိရင်ဘယ်လိုတော့မှာလဲတော့ညာဒုက္ခကိုမြင်အောင်ကြည့်ဟုတ်ဗျာဒုက္ခကလို့ရှိရင်ဒုက္ခမြင်အောင်ကြည့်ဒီလိုလားဟုတ်ဗျာဒုက္ခမှမမြင်ဘဲနဲ့ရှေ့ဆက်ဟောလဲအပူပဲရှိနေတယ်ဟင်ဟုတ်ဗျာအဲ့တော့ရှေ့မှမမြင်ဘဲနဲ့ရှေ့ဟောလဲအပူပဲဟုတ်ပါဗျာဟင်ကြားရင်မရှိပါဘော အဲ့တော့ဒုက္ခကိုကြောက်ရင်ဒုက္ခမြင်အောင်ကြည့်ဒီမထင်နဲ့မှန်ပါဗျာပြီးတော့ချမ်းသာခြင်းလားဟဲ့ချမ်းသာခြင်းလားချမ်းသာခြင်းလို့ရှိရင်ဆင်းရဲကိုမြင်အောင်ကြည့်ဟုတ်ဗျာဟုတ်ပါဗျာဟင်ဒုက္ခကိုမြင်အောင်ကြည့်ရမှာတင်တယ်မှန်ပါဗျာဟုတ်ဗျာဒုက္ခကလွတ်ချင်ရင်လည်းဒုက္ခကိုပဲမြင်အောင်ကြည့်ဒီလိုလားလားဟုတ်ပါဗျာချမ်းသာခြင်းဟောလားဒုက္ခကိုမြင်အောင်ကြည့်ဒုက္ခမြင်သူ့ကိုယ်တို့ရှောင်ရင်းပြီးနေရင်ဒုက္ခဖြစ်သွားတာမဟုတ်လား ဒီလိုဆိုဒုက္ခရဲ့လိုက်ရှာလို့လူသေးလားဒုက္ခကတွတ်သွားတာပါတော့ညာအေးဒုက္ခကတွတ်သွားတာဒုက္ခပဲညာချမ်းသာသွားတာလည်းမပါလားသဘောပေါက်ကြပါလားအဲ့တော့ဒုက္ခကိုဒုက္ခမှသိတဲ့ပုဂ္ဂိုလ်တယောက်ဟာဒုက္ခကိုအပိုင်သိတာနဲ့သူ့လက်တယ်ဟောသူ့ရှာလို့လူသေးလားဒီလိုပါဘုရားဟင်ပဲမင်းနေနေပြီပဲကွအုံထောက်ဖို့ကလူသေးလားဒီလိုပါဘုရားဒီဒုက္ခဘာကြောင့်လို့အကြိုက်ကြီးနောက်လိုက်ပြီလို့ ဟောလည်းပဲတွေ့လာနော်ဟုတ်ဗျာအဲ့တော့ဒီဒုက္ခကိုကြောက်လို့အင်းကြည့်ရင်တို့ဒီအကြိုက်ကလေးကိုပယ်ရမှာရှင်လေဟုတ်ဗျာအဲ့တော့အကြိုက်ကလေးပယ်တယ်ဆိုတော့ဒုက္ခပယ်တာနဲ့အတူတူပဲမဟုတ်လားဟင်အဲ့တော့တို့အကြိုက်နဲ့တွေ့ပြီအကြိုက်နဲ့တွေ့တယ်အဲ့ဒီအကြိုက်ပေါ်ပဲဒါငါရံမှုပဲဆိုရင်မိမိရောရောကြီးနေရမှာလားတတိလေးနဲ့နေရမှာတတိလေးနဲ့နေရမှာဟင်ဒုက္ခတွေ့ရင်တော့ဒါငါဒုက္ခပြီးမဲ့ဒုက္ခကောင်းမဲ့လို့ဒီမိမိကြီးနေရမှာလားတတိလေးနဲ့နေရမှာလား နေလို့ဟင်သူဒီကလာတယ်ဆိုကိုဟိုဘက်ရှောင်လိုက်ကိုဟိုကကိုကသူကလာတယ်ဆိုဒီဘက်ကိုတို့ရှောင်လိုက်လို့ရှိရင်ဒုက္ခနဲ့မဝေးဘူးလားဝေးရင်မကွာဘူးလားကွာသွားတာပဲဟင်ဒါအဝေးကွာတယ်လေဝေးရင်ကွာသွားတာပဲဒီလိုမကွာတာဟင်ဟောဝေးရင်ကွာဟင်ပြီးတော့တို့အဝေးကွာကွာလို့ရှိရင်အနီးတွေ့တော့မကွာတော့ဘူးလားဟင် အဝေးကွာကွာရင်အနီးကွာလည်းကွာပါပဲကြာဟင်အဲ့တော့တို့ဒီကွာဖို့ရာကိစ္စဟင်ခုနကရန်လူကြည့်ဖို့ရာကိစ္စဒါကနောက်ဥဒါလေးတွေနော်ပထမဥဒါလေးကတော့ဒုက္ခကိုကြောက်ရင်ဒုက္ခကိုမြင်အောင်ကြည့်ဒီလိုတင်လေကြာသဘောပေါက်ကြပါဗျာဟင်တို့အဲ့ဒီဒုက္ခကမှနှမျိုးခွဲဦးမယ်ကွယ်အပြင်ဒုက္ခနဲ့အတွင်းဒုက္ခကနှမျိုးမရှိဘူးလားဟင်ရှိနော် ကြည့်နော်ကြည့်ရတဲ့အပြင်ကဒီဒီမှာအာယုကြီးအပြင်ကလာတိုက်တယ်ဟာအပြင်မှာခံစားရတာမရှိဘူးလားရှိပါတယ်ဟင်ကိုယ်မှာခံစားရတာအပြင်ဒုက္ခတင်နေလားဟုတ်ပါတယ်ဟင်သူ့ကိုဒုက္ခလို့သုံးသုံးတယ်လေအဲ့ဒီဒုက္ခကကိုယ်မှာခံစားရတဲ့စိတ်မှာကြတော့ဒေါမနကတော့သုံးတာတင်တယ်နော်အဲ့ဒါဒုက္ခတော့မဟုတ်ဘူးလားဟင်အဲ့တော့အပြင်မှာတို့အာယုရောတိုက်ခိုင်းဥဒုတွေရတိုက်ခိုင်းမှုတရားနဲ့တရားကတောက်ကစားကြောင်းရိုက်မှုနှင်းမှုစားတဲ့အပြင်ဒါနာရမှုတွေဒါအပြင်ဒုက္ခတင် အတွင်းဒုက္ခကတော့စိတ်တွေမာလို့မာနေမှုတင်တယ်အဲဒီလိုတင်နေစိတ်တွေမာလို့မာနေမှုဟင်အာဒီလိုရဲ့သူ့ကိလေသာတွေရဲ့နှုတ်ဆော်ဖို့ဒီလိုတင်နေဒီလိုဒုက္ခမှာပဲမျိုးလုံးညာမျိုးနော်အပြင်ဒုက္ခနဲ့အတွင်းဒုက္ခဒီလိုတင်မှာလားအဲ့ဒါတို့အတွင်းဒုက္ခတို့တခါထပ်ဆုံးအောင်လို့လားလားအေရှင်ဒုက္ခနဲ့ဧည့်သည်ဒုက္ခဟုတ်လားအေရှင်ဒုက္ခဆိုဒီမှာတို့တခါကြီးကြောက်တဲ့ဟို မွေးကလေးကပဋိသန္ဓေရကလေးကပါလာတာနဲ့ဒါသူဒုက္ခတွေဟင်အဲ့ဒီပဋိသန္ဓေရလာလို့တို့ဒီတတ္တဝါတွေတို့ခန္ဓာကိုယ်ရဲ့ကလရရည်ဒီတည်ပြီးတဲ့ဒီဘက်ပိုင်းမှာတို့သရာဒိဋ္ဌဟောဗျာမပါဘူးလားဗျာဦးမင်းကသိရောတာသိကျက်နေတာလေလေအမှန်တရားမလားလားပန်းနေတာပဲနော်မပန်းနေတာပဲဗျာဒီပြီးတော့တို့ဘာလို့ညာခန္ဓာကိုယ်လုံးနဲ့ဖြစ်မိခင်ဝန်တိုက်တဲ့အတွင်းမှာပဲဖြစ်ဖြစ်အပြင်မှာပဲဖြစ်ဖြစ်အဲမာမကြမ်းမှုတွေပေါ့ အတွင်းမှာလည်းပြောလို့ဖြစ်တာပဲနော်ဒါတွေဒုက္ခတွေအတွင်းဒုက္ခတွေတင်နေကြအိမ်ရှင်းဒုက္ခတွေလည်းကြပြီးတော့တရားမှုတွေဒါတွေဟုတ်လားအိမ်ရှင်းဒုက္ခတွေဟောဒါအိမ်ရှင်းဒုက္ခတွေဟင်ဒါခန္ဓာတစ်ခုရလာရင်ဒီခန္ဓာတစ်ခါတော့ပါနေလို့ဘုလားအဲတော့မိမိခန္ဓာကိုယ်ကပါလာတဲ့ဒုက္ခဟာဒါအိမ်ရှင်းဒုက္ခဟုတ်ဗျာဟုတ်ပါဘူးအဲ့တော့တို့အာယုန်တွေကခံစားမှုကြောင့်ဟုတ်ကလားကြိုက်ရင်ကြိုက်တဲ့ကြိုက်သွင်းနဲ့မကြိုက်တော့မကြိုက်တဲ့ကြိုက်သွင်းနဲ့ ဟေ့မကြိုက်သွဲနဲ့မတိတော့ဟောမတိသွဲနဲ့တစ်ဖက်သားဘောကိုကြိုက်တော်လဲကြိုက်တယ်လို့ပြင်မှားလိုက်တဲ့အခါမှာဟောဒုက္ခနာကမှာမခံစားရဘူးလားဟင်မကြိုက်တော့မကြိုက်တို့ဒေါသနဲ့ပြမမိလို့ဒုက္ခနာကမဝေဒနာမပေါ်ဘူးလားမတိတော့မတိရလည်းပြမလို့ဒုက္ခနာကဝေဒနာပေါ်ဘူးလားအဲ့ဒီပေါ်လာတဲ့ဝေဒနာကြတော့အပြင်းအာယုံမီ၍ရလာတဲ့ဒုက္ခဖြစ်လို့သူ့ကြတော့ဧည့်တယ်ဒုက္ခတယ်ဟင်အဲ့တော့ဒုက္ခမှာတော့အဲ တို့အတွင်းဒုက္ခမှာကြပါအေရှင်ဒုက္ခနဲ့ဧည့်သည်ဒုက္ခဆိုနှစ်မျိုးမရှိဘူးလားလားရှိနော်ရှိတယ်တဲ့မှာတို့အေရှင်ဒုက္ခပါတော့ဗျာဘယ်ချိန်လွတ်မလို့လွတ်နိုင်ပါဘူးဗျာမြင်ရလားမြင်ပါဗျာဟင်ဧည့်သည်ဒုက္ခကမြင်ပါတယ်နော်မြင်ပါပါဗျာနေဘူးတဲ့နေတဲ့ပုဂ္ဂိုလ်ကနေဘူးတဲ့ရောက်ရင်သူမှန်းသိတာပဲသိပါတယ်ဗျာဟင်ချွေးပြန်လာဒုက္ခမှန်းတော့သိတာပဲမှန်ပါဗျာအဲ့ဒါလို့ဟင်အဲ့ဒါတို့နေဆိုတာက အဲအပြင်ကအာယုံကနေပြီးတယ်ဧည့်တယ်မဟုတ်လားဟုတ်ပါတယ်ဒီကဧည့်တယ်ဒုက္ခတယ်ဗျာဟုတ်ပါတယ်အဲ့တော့ဟောဗျာဟောအဲ့လိုဟင်အဲ့မှုကြီးဗျာပေါ်မှာပဲဗျာဟင်ဒုက္ခတွေမသိဘူးလားသိပါဟင်ဒါဒုက္ခတွေမဟုတ်လားဟုတ်ပါတယ်အဲ့တော့အပြင်ဒုက္ခတွေကတော့သင်ကြားတယ်တင်လေသင်ကြားပါတယ်မသင်ကြားတာပါလိမ့်လားပါဘူးနော်အတွင်းဒုက္ခကြတော့မြင်ရလားဗျာမြင်ရပါဘူးဗျာအဲ့တော့ဒုက္ခမှမပြီးတော့ဘယ်နဲ့တော့ကိုယ့်ကိုယ်ကိုမပြောဘူးလားဗျာ ပြောရပါဗျာမျက်ခင်ကပေးရမယ်လို့မသိတော့လည်းနေတယ်ဗျာပြောရပါပဲဟင်ဇာတိလေးတို့မှာဒုက္ခပေးနေတာတော့မြင်ရလားမမြင်ပါဘူးပြောနေတာလည်းမဟုတ်ပြောရပါဗျာဟုတ်ဗျာမနေ့ကမနေ့ကယုံနာမပါဘူးနေပါသေးလားခုနေ့ကယုံနာမပါရောခုပါပဲသေးလားဟင်မနေ့ကယုံနာမပါရောဒီကနေ့ကပါသေးလားဒီကနေ့ကယုံနာမပါမျက်ခင်ကပါအောင်မလားအရာဒုက္ခမြင်ရလားမမြင်ရပါဘူးမမြင်ရင်ကောင်းတယ်ပဲထင်နေမှာနော် ဟင်ဟုတ်ဗျာမရဏဒုက္ခကလည်းတို့ပါတော့အဲဝေဒနာလေးတစ်ချက်မှပြီးပြင်ရင်ရုပ်ပေါင်းစုနာမ်ပေါင်းစုညောင်များစွာသေးသေးပါနဲ့ဟုတ်လားရှိကဒုက္ခကြီးပါအင်းထိုးထိုးလာရင်နောက်ကရုပ်ပေါင်းတွေကသေးသေးပြီးဒီလိုမလားဟုတ်ပါဘူးဒါကတို့ပါတော့ရှိကရုပ်ပေါင်းတွေကအေးပြက်ပြက်သွားရင်နောက်ကရုပ်တိကပြန်ပြန်ဖူးဒီလိုထင်တယ်ဒီလိုနဲ့တို့လာနေတာထင်တယ်ဟင်ဒုက္ခကကြောင်းနေတာထင်တယ်ကြောင်းနေတာကြောင်းကြောင်းမှမပြီးရမှာ ဟုတ်ပါလားမသိတာမသိတာပါတရားကြီးကိုယ်လည်းပြောနေတာငါကြောင်းသားဘဝဘုံနာပါတာအာသာဘဝဘုံနာပါပြောတာပြောတာပဲဗျာမသိဘူးဗျာအဲ့တရားကြီးကိုယ်လည်းပြောနေတာရမ်းပြောနေတာဟောဗျာဟင်ငါအိမ်အောင်လည်းဘဝကြတော့ပါငါပဲဘဝကြတော့ပါတာတရားကြီးကိုယ်လည်းပြောနေတာအဲ့ဒါရမ်းပြောတာကိုယ်ကသူပြောတာကိုယ်မသိဘူးမသိဘူးဗျာဟောသူများမပြောတာသူများပြောတာမသိတာထားတော့ကိုယ်ပြောတာတော့မသိဘူးဗျာ ဟုတ်ကလားဗျာဟင်ဘေးကဟောပြောနေတယ်လေငယ်ငယ်တော့တို့တခါကြီးမွေးကင်းကလူလားရောက်တဲ့ချိန်ကတို့တခါကြီးကိုမိဘနာကမခွေးလို့ခေါ်တာတင်နေကြဟုတ်တယ်လေဗျာဟုတ်ပါရဲ့ဟင်ဒီကနေပြီးကာရာသားပေါင်းရောက်လာတော့56ကျတော့မောင်ခွေးလာမောင်ဖြစ်သွားပြီနော်ဒီကနေအိမ်တော်သားကြတော့ဟိုခွေးလာဟင်အဲဒီကနေပြီးတော့ဘာတော့ သာသမီတွေရလာတော့ဘယ်ကြတော့အိုးကွေးလားမှန်ပါဗျာညီရလာတော့အိုးကွေးမှန်ပါဗျာဟောပြောင်းနေတယ်မဟုတ်လားပြောင်းမပြောင်းခေါ်နေရပဲဗျာပြောင်းနေဘူးလားတခါကြီးကပြောင်းနေဗျာဟုတ်ဗျာဟင်ဘေးကဒါတော့ညီတွေကဘဝပြောင်းခိုင်းနေပြီဗျာသူကတော့သူ့ကိုပြောင်းခေါ်နေတာဒါကညီကပြောင်းလို့ရတယ်ဟုတ်ပြီလို့ပြောပြတော့ဟင်ဒီလိုလဲနေဟုတ်ပါဘူး ဒကာကြီးကအပြောင်းမခံလို့ရပြောတာကဘုရားဟုတ်ပါတော့အဲဒကာကြီးရဲ့မိဂန်ကြီးအဖိုးလို့ခေါ်တော့တယ်လို့သူ့တော့ဟာကြီးတော့တော့ပြက်ရတယ်အေးပါလားဗျာဒီတဲ့ကဟိုအေးငါဘဝကြောင်းလိုက်ပြီးတော့ဝန်ခံရမှာမလားဝန်ခံရရဘုရားဝန်ခံရတယ်အဖိုးလို့ဒီကြီးကခေါ်ရင်အေးဆိုတာမှန်ပါရဟုတ်ပါတယ်ဟင်အဲ့ဒါငါဘဝကြောင်းပြီးအတွက်သူသေးတယ်ပြောတာမဟုတ်လားဟုတ်ပါတယ်ဗျာဟင်တခါကြီးလည်းပြောတာပဲ ဒါလည်းလောင်းလို့ပေါ့ဒါလည်းလောင်းလို့ပေါ့ဒါလည်းလောင်းလို့ဗျာဘယ်လိုပေါ့ပါလို့ပြောတာအော်ဒီတော့လည်းလည်းဒီမှာအဲ့တော့ဒီကြည့်ရမယ်ဒီကြည့်ရတယ်အေးဒီဒါပြီးဒုက္ခတော့60လောက်ရောက်နေပြီသိကြသိချောင်းတို့ဒီလိုဆိုရင်တို့ပါတော့လူကြီးကြီးခေါ်ရမှာလားလူကြီးပေါက်တာခေါ်ရမှာ ကိုယ်ဝင်ကိုတိုက်တာပဲဟင်တိုင်းတို့ကဒကာကြီးတွေ့ရင်တော့ဒကာကြီးတို့ခေါ်ကြထဲ့ကြီးပေါက်ပါမှန်ပါပဲပါဠိလိုလားဟိုရောကြတယ်ဟုတ်ကလားလားအေးယောဂ60ရှိစိတ်လေး60ရှိမှာပေါ့ဗျာဟင်ပြနေတော့ဟင်ဟိုခြေကောင်းတော့ဒီမှလာမှာပေါ့ဗျာခြေကောင်းတော့လည်းမြင်ရင်လာပါမလားကြည့်လို့ကောင်းမှာမလားဗျာဟင်ယောဂဒုတိယ စိတ်ကလူကြီးစိတ်ပေါက်တာကနည်းနည်းကြည်လာသေးတယ်အိမ်ကြီးရသေးတယ်ကြာဟင်လူကြီးရကြီးဒီစိတ်ကလေးကဘယ်လိုဖြစ်နေတာတော့တဲအိမ်ကြီးမရဘူးကြာဟုတ်ပါဘူးလားဟုတ်ပါဘူးအေးအဲ့တော့တို့မှာမရဏဘေးကလည်းနေတိုင်းတွေ့နေတာနော်ဟင်အဲ့တော့တို့အတွင်းဒုက္ခကိုမြင်ရလားမမြင်ပါဘူးအဲ့တော့မမြင်တော့တို့ရဲတယ်ပဲနေနေတာနော်ကောင်းတယ်လို့ပဲနေနေတယ်နော်ပိုင်တယ်လို့ဟောတာကိုယ်ကငါ့ဒီမှာပိုင်တာလဲကွာတော့ ဒီလိုလည်းဖြစ်နေတာပဲနော်ဒါသာဖြစ်လို့လို့လားဒုက္ခမမြင်လို့ဟင်ဒီရင်ဒီလိုပြောရမလားပြောနိုင်ဘူးညာအဲ့တော့တို့ဒုက္ခမမြင်လို့ကိုယ်တံ္ဍာရှိခဲ့တာခင်ဗျ။နောင်ရင်မှာတော့ဒီဒုက္ခမမြင်လို့ရှိမှာပဲမဟုတ်လား။အရင်ရှိခဲ့တာဟောဒီဒုက္ခမမြင်လို့ပဲဟောအေးအဲ့တို့ဒုက္ခကိုမြင်အောင်ကြည့်။ဟုတ်ပြီလား။ဟင်အပြင်ဒုက္ခကတော့လွယ်တယ် မြင်လဲမြင်နိုင်တယ်တောင်လဲတောင်နိုင်တယ်နေပူလုံးဖြစ်တဲ့ဒုက္ခဟာနေလေထက်ရောက်မေ့သွားတာလေဒါကိုယ်ပိုင်ဒုက္ခမှာမဟုတ်ပါသူမေ့သူဒုက္ခတယ်ဟင်ဟင်နေဒီနဲ့ပေါင်းလို့ဖြစ်တဲ့ဒုက္ခပါဗျဒါကိုယ်ပိုင်ဒုက္ခမဟုတ်ဘူးခုနကဓာတိဝိသရာပြီးကြတော့ဓာတိဝိသူဝိလာကိုယ်ပိုင်လားကိုယ်ကိုကျလို့ရတာလားဒီဘဝကိုတို့ဘဝကိုတမ်းလိုက်တဲ့ဟိုလောဘသတိနဲ့ရတာကိုယ်ပိုင်လို့ပြလားဟုတ်ပါတယ်ဗျအဲ့တော့ကိုယ်ပိုင်လို့ကျလို့ရတာကိုယ်ပိုင်ဒုက္ခရတာ ကိုယ်ပိုင်ဒုက္ခကတော့ငြိမ့်ရှိနေတယ်နော်ကြောက်ပါမှာလားမကြောက်ဘူးနော်တို့အပြင်ဒုက္ခကတော့အဲ့နေတဲ့ဒုက္ခဟာဟောပါလို့ဒီလေးချိုးလိုက်ရင်အေးပါအဲ့ခါကျမေ့နေတယ်ဒုက္ခကိုဒီသေးလားမသိတော့ဘူးကြာအဲ့ဒါကအပြင်ဒုက္ခကိုကြာအေးဒီဒုက္ခမှမဟုတ်ပဲအဲ့ဒီဒုက္ခကိုကြာအဲ့ဒီဒုက္ခလို့ညီဒီခဏလေးလာခဏလေးပြန်သွားတာဟင်အေးဒီဒုက္ခကတော့ပြန်လာတာဆက်ကြမှုကြာဟင်မူရကတည်းကပါနေမှာနော် ပေးခဲ့တော့အဲ့ဒီဒုက္ခနဲ့အိမ်ဒီဒုက္ခနဲ့ဥတွေးရင်ဘယ်ဒုက္ခကြောက်ရမှာလဲအိမ်ဒီဒုက္ခကြောက်ရမှာဟင်ဘယ်ဒုက္ခကိုမြင်အောင်ကြည့်ရမှာလဲအိမ်ဒီဒုက္ခမြင်အောင်ကြည့်ရမှာဟောအိမ်ဒီဒုက္ခမြင်ရင်အဲ့ဒီဒုက္ခကတော့မြင်ပြီးသားတယ်မဟုတ်လားမြင်ပြီးသားတယ်ဟုတ်ပါအေးအဲ့တော့ဒုက္ခကိုမြင်အောင်ကြည့်ဒုက္ခကိုမြင်တဲ့နေရာလေအဲ့ဒီအိမ်ရှိဒုက္ခကိုမြင်အောင်ကြည့်ဒီလိုမြင်မှာလားဟင် အဲ့ဒီအိမ်ရှင်ဒုက္ခမှာလည်းပဲကြည်သေးရကြိုက်ဒုက္ခနဲ့မကြိုက်ဒုက္ခဟင်နှမျိုးရှိနော်ဟင်ဒုက္ခတော့သာကတော့ဖြင့်ဒုက္ခနဲ့ဒုက္ခလို့ဒီလိုသာတာသုံးနေကြဟုတ်လားဟုတ်ပါဘူးတို့တို့လောကီမှာရှိနေတဲ့ဒုက္ခမှာမများဟာဒုက္ခအစ်လားလားဟုတ်ပါဘူးဗျာကိုကြိုက်လို့ဖြစ်တဲ့ဒုက္ခပါနဲ့ဒါမှမဟုတ်ဒုက္ခလည်းဖြစ်တယ်နော်ပြီးတော့ဒုက္ခံဒီမကဝတ်တံဟွာ တို့ဒုက္ခသစ္စာကိုဆွဲတဲ့နေရာကျတော့ဘုံသုံးပါးနဲ့ဖြစ်နေတဲ့ဘဝမှန်မှန်ဒုက္ခလက်ထင်ဟင်ဒီလိုဆိုတတိယဖြစ်တာတော့ဒုက္ခပါပဲဟောနာတိနေခံစားနေတော့ဒုက္ခပါဒုက္ခကြီးလေဒုက္ခကြီးပါမြင်ရလားမမြင်ပါဘူးအဲ့တော့တို့အဲ့လိုဖြစ်နေတဲ့ဟာရာချမ်းသာပြီလားချမ်းသာပြီပါလားသိနေပါဘူးဘာဖြစ်လို့ချမ်းသာဘူးကိုယ်ပိုင်မှမဟုတ်ပဲငားမဟုတ်လားငားရပါဗျဟင်ဟုတ်တော့ ဟုတ်ပါတယ်ဥပမာနဲ့တို့အာယုံနဲ့ပေါင်းလို့ရတဲ့ဒုက္ခဟာကိုယ်ပိုင်ဘုက္ကလာလေးဟုတ်ပါဘူးဗျာသတ်သူထင်တယ်ဟဲ့မှန်ပါဗျာဟင်အဲ့လိုတို့ပါတော့ရေချိုးလိုက်လို့ချမ်းသာတာလေးဟာကိုယ်ကြီးချမ်းသာတာလားရေနဲ့ပေါင်းရတာလားရေနဲ့ပေါင်းပါရေနဲ့ကိုယ်နဲ့ပေါင်းပါတို့ဒီအေးမှုချမ်းသာလို့ပြောတာမဟုတ်လားဒီလိုဆိုအဲ့ဒီအေးချမ်းမှုချမ်းသာဟာကိုယ်ပိုင်ဟုတ်ကလားဟုတ်ပါဘူးဟင်သတ်တူခြင်းနဲ့ဟင်သတ်တူဒုက္ခပဲသတ်တူဒုက္ခတို့ရတို့ခဲ့တယ်တော့ ဟိုလိုဒုက္ခအဖြစ်ခုနိုင်မှာမလားဟင်တစ်ဖက်နဲ့သဘောတူလုံးနေတယ်လေသဘောတူလည်းဒုက္ခဖြစ်နိုင်မှာမလားတစ်ဖက်နဲ့ဘဝပါလေစတူဒုက္ခမှန်မလားတစ်ဖက်လုံးသဘောတူမှချမ်းသာပါဗျာတစ်ဖက်လုံးသဘောမတူရင်ဘယ်လိုလဲအဖြစ်နဲ့မှာဗျာဒီလိုဆိုအဲ့ဒါဒုက္ခအစ်စ်လားအတူလားအတူပါဟင်ကိုယ်ပိုင်မဟုတ်တဲ့အတွက်နော်အတူနော်အဲအတူဆိုရင်တို့ပါတော့ဟိ ဒုက္ခကနေပြန်ပြီးတော့မတိလို့ဒုက္ခကိုမမြင်လို့ကြောင်းသွားတဲ့ဒုက္ခပဲတင်တယ်ဟုတ်ပါလားတို့အရေးကြိုက်တာပူတာပါဗျာအရေးကြီးဒီတော့ကြီးကြီးရှာရှာကြီးနဲ့သွားနေတာဒီကိုတို့တော့ရတာလေးကိုဘယ်လိုထင်မလို့ဟုတ်ချမ်းသာတယ်ကဲဗျာအဲ့ဒါချမ်းသာပြီဟုတ်ကလားဗျာဟုတ်ဘူးဗျာဘာဖြစ်လို့လဲဟုတ်ပါဘူးမသိလို့မသိလို့နော်မှန်ပါဗျာဟင်ဟုတ်ဗျာမသိလို့နော်မှန်ပါဗျာအေးပြီးတော့လည်းဒုက္ခကလည်းသူ့တို့ က္ခကဆောင်တတ်တယ်ဟုတ်လားပြီးတော့ဒုက္ခကလည်းတွေးနေကြလို့ပေါင်းနေကြပါရဲ့အဲ့ဒီဒုက္ခကကြံပြီးခံလို့ပူကောင်းနေကြတယ်လေကွာမှန်ပါဗျာဒုက္ခခံရတာလေဒုက္ခခံနေကြဒုက္ခကပူပြီးချမ်းသာတယ်မှန်ပါဗျာဟင်မတွေ့ဘူးတဲ့ဒုက္ခခံစားရတာနဲ့တွေ့နေကြဒုက္ခခံစားရတာဘယ်ဟာကပူချမ်းသာမယ်တယ်လို့လားအဲ့ဒီကြတော့ကချမ်းသာပါဟုတ်လားဗျာဟင်မယုံကြည်သားနေတဲ့ပုဂ္ဂိုလ်ကယုံကြည်သားရတယ်လေသိရပါဘူး ဟုတ်ကလားမယုံကြည်ဒီလောက်တတ်တာဗျာဟင်မယုံကြည်တတ်တာချမ်းသာတာလားဘယ်လိုလားအဲအရက်တော့ရတာဟောဗျာမူလို့ဗျာရမ်းလို့ဗျာဒုက္ခရောက်နေတာဘူးဟင်တုံလို့ရှိလို့လဲဟင်တော့ပြပါတော့ရဲနေရတယ်ဆိုချမ်းသာတာပဲဟုတ်ကလားဟုတ်ကလားဗျာဟင်အဲအဲ့ညာရာဘောတို့ဒီကနေ့အဲ့ဒီသူ့ဒုက္ခပေးမဲ့အရက်ကသူလည်းမဝင်လို့ရှိရင်ဘယ်လိုနေလို့အဲ့ဒါကမသိရနေတာဟုတ်ကြတယ်ဘယ်လိုလဲသိနေရပါ့ဗျာ မချမ်းသာတာကြီးရတယ်ဒီမှာမှန်ပါဗျာဟင်ကိုရောမှလားဟင်ဟိုတို့ဟုတ်ကဲ့အာတကာကြီးပါတော့ဘာမှမပါပါဘူးမှန်ပါဗျာဒီလိုကိုပြောတာဟုတ်ကလားမှန်ပါဗျာဟင်ဟင်ဒုက္ခပေးမြဟာဘာညာတို့ကိုဒုက္ခလာမပေးရင်စိတ်တောင်ဆိုးနေလေဟုတ်တယ်အမဟုတ်ကလားဟုတ်တယ်ဟင်ပြီးတော့တွေ့နေကြဒုက္ခမတွေ့ရရင်နေလို့ကိုမဖြစ်တာဘူးဘယ်လိုလုပ်ရလဲဘိုးလာလာနေမတွေ့ကြောင်လိုက်တာ ဆုံးမနေတော့တာဘယ်သူလို့မလားအဲ့ဒါတော့ဟုတ်ကလားဉာဏ်နဲ့တရားဓမ္မတွေကပြန်ပါပါဘူးလားဟင်သူတို့ကရင်းပြီးသားပါလားဟင်တို့တရားကြီးကမရင်းပြီးတော့ဘူးလားဟင်အမေရောအဲ့ဒီဒုက္ခကိုပဲအဲ့ဒီဒုက္ခကဟုတ်လားဘူးဒုက္ခမပေးရင်ကိုတဲမတင်လာချင်ဘူးဗျာဟင်ဟုတ်ဗျာအမှန်အမှန်လား ဒုက္ခပေးတာချမ်းသာတာပေါ့ဟုတ်ဘယ်လိုလုပ်ကြရဒုက္ခနာမရရင်ဟောဒီမကြည့်ထိုင်မကြည့်ဘူးကြာအေးမမြင်ဘူးတဲ့ဒုက္ခမရဘူးတဲ့ဒုက္ခခံစားမှာတဲ့ဂျာဘူးဒီတာဒုက္ခဖြစ်ရမှာကိုနှမျောတယ်ရှင်ဗျာဟုတ်ကလားဘယ်လိုလုပ်ကြမရှိတော့ပါဘူးဘယ်နဲ့တော့ဒီလိုလိုဒုက္ခကြောက်ကြလားမကြောက်ဘူးလားဒုက္ခကြောက်ပါဗျာဟင် ဟောဗျာကြောက်ရင်မင်းလို့လွတ်လိုက်ပါလားဖုတ်ထားပါလားဟင်လွတ်လွတ်ပြတော့ပါလားဒီလိုလားဟုတ်ပါမလားဗျာတရားတော်မှာတော့တွေ့ပြီးတော့လွတ်ပါလားအမတို့ပါဒီမော်ကြီးလာမှာအမတို့မေးကိုလိုကြီးတောင်းပြုမှာဟင်ဟင်တို့ပါဒီမော်ကြီးမှာတို့မပါဘူးဗျာဟင်ဟင်ဟင်အဲ့တော့ဒုက္ခဒုက္ခကိုဒုက္ခမမြင်တော့ဒုက္ခခါပါများလာ ဟာပဲဒုက္ခပြန်ဖြစ်နေလေမှန်ပါဗျာဒါဒုက္ခဖြစ်မှုလားဒုက္ခဖြစ်မဟုတ်ဘူးနော်ဒီလိုဆိုရင်တို့ဒီမှာပွဲနေတဲ့ဟင်ဒုက္ခရောဒုက္ခရောနှစ်ခုလုံးဟာတို့ကိုချက်စီးတာပဲဆင်တယ်ဟုတ်ပါဘူးကြိုက်တာနဲ့မကြိုက်တာတို့အာယုစိတ်ဟိုဘာလို့အာယုတုတာပွဲသွားတာနော်ခါရတာရောနှစ်ခုလုံးချက်စီးတာပဲဆင်တယ်ဒုက္ခဆိုတာတို့ခေယုံပေါ်မှာလူနာသိချမ်းသာအောင်လို့ ခွဲမဲ့သိမဲ့ဆရာဝန်ကမင်းသေးထုံလေးသေးပြီးခွဲတယ်ဟာမျိုးမှန်ပါဗျာဟင်သာလို့ဒုက္ခပဲပမာလို့တော့ကောင်းကောင်းလေးသူ့ဖြူဖြစ်တာလို့ပါလာကြတာသူ့ဖြူတာပါနော်သူ့ဒါကောင်းတာခါကသူ့ဖြူတာဒုက္ခကကောင်းကောင်းလေးနဲ့သူ့ဖြူဖြစ်တာအဲ့တော့တို့သေးရုံတက်တဲ့ဟာကြတော့ဘယ်လိုအခါမကောင်းလားဗျာထုံသေးလေးနဲ့မင်းသေးလေးနဲ့ပေးပြီးတော့လေ ကောင်းပါရဲ့ဗျာဟင်ဘယ်လိုဖွယ်မှန်းသိရလားသိပါဘူးဗျာဟင်သိလို့သိမှန်းသိရလားသိပါဘူးအနာထုတ်လို့ထုံမှန်းသိရလားခံမကောင်းဘူးလားဗျာကောင်းပါရဲ့ဗျာဒါနဲ့ထုံသေးပြေလို့ကြည့်လိုက်တော့ပြေလို့နာပါပဲဗျာနာပါဗျာကောင်းပါရဲ့ဟင်ဟုတ်တော့တို့ဒုက္ခဆိုတာတော့ဟိုရွာထဲမှာတယောက်နဲ့တယောက်အဲရိုင်ရင်းနဲ့ခံရတဲ့ထိုးရင်းခုံရင်းနဲ့ခံရတဲ့ဟာဘူးလားမှန်ပါဗျာအဲ့ဒါတို့တို့သာလို့တော့ဒုဆိုတာကမကောင်းတာဗျာခါကတူးထူတာအဲ့ဒါတန်တန်တူးထူတာတော့လားဗျာမှန်ပါဗျာအဲ့နှစ်ခုလုံးကတော့ပြက်တာပြက်တာပဲတင် ဖြစ်တာဖြစ်တာပါဒုက္ခရောကောင်းမလားကောင်းပါဘူးလောကီဒုက္ခပြောတာနော်အမှားဒုက္ခနော်ဟုတ်တယ်လားဟင်ကောင်းဘူးနော်ကောင်းဘူးတို့ဒီမှာဒုက္ခကဟောဒုက္ခရောကောင်းရလားကောင်းပါဘူးဒီလိုဆိုနှစ်ခုလုံးဟာဘာဖြစ်မလဲဒုက္ခကြီးပါလေဒုက္ခကြီးတယ်နော်အဲတော့တို့ဒီနေရာမှာဒုက္ခကိုကဏ္ဍထိုးတော့အကောင်းဒုက္ခနဲ့ဆိုးဒုက္ခမှန်ပါဗျာဟုတ်ပါလေအကောင်းခံတာတော့ကောင်းချက်ပြတ်မှာပဲနော် ကောင်းလက်ချက်တာပါချက်တာဒုက္ခလားဒုက္ခလားဒုက္ခပါဒုက္ခဘောမပြတ်မှဒုက္ခဘောဟင်ဒုက္ခမရသိနာမဟုတ်လားအဲ့ဒီပြက်ဘေးကြီးနဲ့ကျုံနေခြင်းတွေလည်းဒုက္ခဟင်အဲ့တော့တို့ဟိုဆိုးတာကတော့ဟောကြမပြက်ဘူးလားဗျအဲ့တော့အကောင်းချက်နဲ့အဆိုးချက်မပြက်ရှိတယ်ဆိုတော့ဒါအကောင်းဒုက္ခနဲ့အဆိုးဒုက္ခပေါ့ဗျအဲ့ဒီအကောင်းဒုက္ခနဲ့အဆိုးဒုက္ခရှိတဲ့ထဲမှာအဆိုးဒုက္ခဆိုတာကကိုယ်မလူလားသူတွေကဟောတတ်တယ် ဟင်ပေါ်လာတယ်နဲ့တကယ်တော့သဘောချင်းမတိုက်ခိုင်သူကပေါ်လာတယ်ဟင်အကောင်းဒုက္ခကတော့ကိုယ်ကိုလိုလားသူတီကပေါ်တတ်တယ်။ဒီနဲ့သဘောချင်းတိုက်ခိုင်သူတီကပေါ်တတ်တယ်။မှန်ပါဗျာ။မှတ်ကြည့်နော်။ဒီလိုလားဗျာ။ဟုတ်ပါရဲ့။ဟင်အဆိုးဒုက္ခကမလိုလားတဲ့လူလေးတီကဟင်ပဝန်းကျင်ကပေါ်လာတယ်လေ။မှန်ပါဗျာ။ဟင်ဟင် အကောင်းဒုက္ခကတော့တို့ဘယ်နဲ့လုံးကြီးကိုလိုလားသူသဘောချင်းတိုက်ဆိုင်သူစီကပေါ်လာတယ်လေမှန်ပါဗျာဒုက္ခမျိုးတွေလိုကွဲနေတယ်မှန်ပါကွဲလာတယ်ကွဲလာလားကွဲလာတယ်အဲ့တော့အကောင်းဒုက္ခဆိုတာကိုသဘောတူလို့ကိုဟင်တူးနဲ့တူးသဘောထားချင်းတိုက်ဆိုင်လို့ပေါင်းနေတဲ့မိတ်ဆွေတွေကကြတာဒီလိုတို့အနီးလားအဝေးလားအနီးပါအနီးပါဟိုမလိုလားသူကပုံနာကပ်ခွင့်ရတာလား ။သူဟာရောအင်းအသက်ခံလားဗျာ။သူဟာရောကပ်ဖြစ်ပြီးသလားဗျာ။သူဟာရောသူကဟောကပ်သူဟာရောအသက်ခံလားဗျာ။ဒီလိုသူအဲ့ဒီညာမှုတရားရတဲ့ဒုက္ခကတော့အဝိဒုက္ခလားနိဒုက္ခလား။ဒီလိုသောဝိဒုက္ခနဲ့နိဒုက္ခနှစ်ခုရှိတဲ့ထဲမှာအဝိဒုက္ခကအဝိရနေလမ်းဖြစ်တဲ့ခေ။မှန်ပါဗျာ။ဟင်ဟင်အဆိုဒုက္ခလားဗျာ။မှန်ပါဗျာ။ဟင်ညာမှုတရားတယ် အကောင်းဒုက္ခကတော့ဒုနာမှာဟင်နှုံနာကပ်ပြီးတဲ့ကြီးဟုတ်ပါရဲ့ဗျာဟင်ဒီလိုဆိုဘယ်ဘယ်ကပုံနာမှာဒီကဆရာနာပါလေဗျာဟုတ်ပါပါတော့လေးကြီးရှိနေတာဗျာဘသူတောင်းလို့လားလေးကြီးမှခံရတာပဲဗျာဘယ်မှာလို့ဗျာဒီမှာနေရတာဟုတ်ပါမလားဗျာဟင်ဟင်ဟင်အိမ်မှာပါဗျာဟုတ်ပါဟုတ်ပါမလားဗျာဒါကြီးအိမ်မှာပါကြံတဲ့အိမ်ဒီမှာခံမှာမဟုတ်ပါဘူး ဟုတ်ကလားဗျာအဲဒုဒကာကြီးနာမကားမှာပါဗျာဟုတ်ဟိုရန်ကတော့ဝေးမှာပဲဘုရားကမောရာလည်းမတိုက်နိုင်တာဘုရားကလည်းဘာဖြစ်ပါ့မလဲမပေးနိုင်ပါဘူးဟင်ဒီတို့ပါတော့ဒကာကြီးမကောင်းတော့ဝေးကပြောလို့ပြောပါဒီလိုကောင်းတော့တာပြောပါအဲဝေးကပြောတာလည်းဒကာကြီးပြောတာလားဘုလိုချင်းကြီးပြောတာလားဘုလိုချင်းကြီးပြောတာဘုလိုချင်းကြီးပြောတာလည်းအဲ့ဒါပါပါရင်အင်းသာကြီးပဲဟင်ဟုတ်ဗျာဟုတ်ပါဘူးဟိုအကြီးကဒုက္ခပေးတာတော့ဒကာကြီးကဘယ်လိုတော့ညှောက်မပေးဘူးလားညှောက်ပေးပါဘူးဟင်တို့အင်္ဂါကြီးက တို့အိမ်မှာလူကြီးကလည်းဟုတ်ပါပါရဲ့ဗျာဟင်ဟင်အဲ့မှာလည်းကြရတော့ဒီဒီဒီလာပြီးခေခေလာလို့ဟောမှာမဟုတ်ပါဘူးဗျာဟောမှာတို့ကြောင့်လည်းပြိတတ်တာတော့ဟင်မိကကိုရင်းရိုက်တာဟုတ်ကလားဗျာအမှန်တရားကြီးပါတော့ဇာနာကြီးကလုံးခံပါဘူးဗျာဟင်ဟင်တို့တရားတော်မှာရောလုံးခံပါမလား ဟင်ဟင်ဟင်ဘယ်လိုလဲအတူတူပါပဲအမမတူပါဘူးလေဗျာဟင်ဟင်ဟုတ်ကလားဗျာဟင်ဒါပြင်တို့အနိဒုက္ခနဲ့ဝေဒုက္ခဘုသူကြောင်းအောင်ပါလေဟုတ်ပါမလားမှန်ပါဗျာကြောက်တော့ကြောက်ကြလားကြောက်ဘူးလေဗျာဟောဗျာကြောက်အောင်ပါလို့ပြောပြီးတို့တော့ဒုက္ခလို့ရှင်နေဘူးဗျာပြောပါလို့ရှင်လားဗျာဟင်ကြောက်မှန်ပြောအေးဟုတ်မှန်ဟုတ်ကလားဗျာ ဟင်ဟင်အရင်ခံရဟာဘယ်နဲ့တော့ဟာအဲဟုတ်ကလားဗျာဟင်မဟုတ်ကလားဗျာဟင်အဝိဒုက္ခကအမြဲတမ်းမလာဘူးနော်အနိဒုက္ခကအမြဲတမ်းလာတယ်ဟင်ဟုတ်လားပြီးတော့ဒုက္ခတော့အဝိဒုက္ခကြတော့ဒုက္ခမှန်သိတယ်ထင်တယ် ဟောတော့ဝိဒုက္ခကသူကမကျေနပ်လို့ဆက်တာနာတယ်ဟဲ့ဟုတ်ပါတယ်အဲမကျေနပ်လို့ဆက်တာနာသူကဘာလို့ကိုယ်မကြိုက်တာပြေးပြီးတော့ကိုယ်မကြိုက်တာပြောပြီးတော့ဆက်တာနာတယ်ဟုတ်ပါတယ်အဲ့တော့ဒီဒုက္ခဘာလို့ဒီလားသိပါတယ်ဒုက္ခကသိရတယ်ဟုတ်ဟင်ဟုတ်တယ်ဒါတော့သိပါတယ်ချက်ချင်းပေးတာတယ်ဆောင်းတော့အဖြစ်ပေးလိုက်တယ်ဝင်းတော့အဖြစ်ဝင်လိုက်တယ်ဒီလိုနေပေးလိုက်ပြီနော်ကျောင်းအောင်ကိုပေးတာနော်တို့အနိဒုက္ခကတော့အကြိုက်သေးပြီးတော့ဖြစ်သီးတာတယ်ဟုတ်ပါတယ်ဗျဟင် ဒုက္ခမှတောင်သိလိုက်ရတာမသိဘူးဗျဟင်ကိုကတော့မကြိုက်တာသိပြီးတော့ဖြစ်ပြီးတော့ဒုက္ခမှသိတယ်လားခန္ဓာသိုးထားဘူးမှန်ပါရောတော့ပြင်သားတယ်ကိုတို့ကြိုက်ပြီးတော့ဖြစ်ပြီးတာကြတော့သိရလားဗျမသိဘူးဗျဟင်ကိုကမသိတာဘာလို့ဒီလိုမမြင်ရလားအမှန်ကြီးဟုတ်လားဗျဟင်ဟင်ဟင်အဲ့တော့တို့အဝိဒုက္ခကဒုက္ခမှသိတယ်ဗျမကြိုက်ပြီးမကြိုက်တာနဲ့တွေးပြီးတို့ကိုဖြစ်ပြီးတာဟုတ်ဗျဆောင်းလို့မရတော့သိနေရတာဗျ တို့အနိနာရှိတာတော့အကြိုက်ကြီးကြီးချက်ပြီးနေတာကဘယ်လိုဟုတ်ဆောင်းမြောက်ပြေးနေရအောင်တိုင်းအကျက်ပြီးညာတော့ဘယ်ဟာကပုံကျက်ပြီးညာမှာလဲမိကပါညာရတယ်ဘယ်လိုတို့ကဟုတ်ကျက်ရှင်မလားမကျက်ရှင်မလားကျက်ရှင်ပါဘုရားအာဟုတ်ပါမလားဗျဟင်ဟင်ဘယ်လိုတို့ကတော့ကျက်ရှင်မလားလားတို့ဘဝဒုက္ခနာကြီးတို့ပြည့်စည်ခံနေမလားလားဒုက္ခရောက်ခံနေမလားလားဟင်မခံနိုင်ပါဘူးဗျာမခံနိုင်ရင်ဘယ်လိုလုပ်ရမလဲဗျာဘုရားရဲ့ဉာဏ်ကြီးဘာမှမ ဒုက္ခမြင်အောင်ကြည့်ရမှာနော်မှန်ပါဗျာမှန်မိတာပါဗျာဒုက္ခမြင်အောင်ကြည့်ရင်လက်တယ်မသိနိုင်ဘူးလားဟင်ဒုက္ခမြင်အောင်ကြည့်ရင်တို့လက်တယ်မြင်နိုင်လေလားလက်တယ်မြင်လို့သူပဲလို့ကြည့်လို့ရှိရင်ရံသူမှန်းကြည့်ရင်တို့ရှောင်မှာပေါ့ကွယ်သူ့အမြဲတည်းထားနေပဲလေတို့မကွာနိုင်ဘူးလားမဝေးနိုင်ဘူးလားဝေးနေကွာမယ်ဆိုရင်သွားပြီပေါ့ဗျာဒုက္ခဟုတ်ပါဗျာဟုတ်ဗျာဟုတ်ပါဗျာဟင်သဘောပေါက်ပါလား ရင်းတို့ကြီးကိုွာတော့တာပဲွာရင်မအေးဘူးလားဗျဟင်ဒီလမ်းနဲ့ဒီလမ်းနဲ့ဒီလမ်းလက်ချက်နဲ့မအေးဘူးလားဗျမငြိမ်းဘူးလားဗျအေးဗျအဲ့တော့တို့အခုဖြစ်နေတဲ့သာသနာလဲနေတာလေဒုက္ခကိုဒုက္ခမှမသိလို့ဒီလိုတင်ရတာဟုတ်ပါဘူးပြီးတော့ဒုက္ခဒုက္ခအတုကိုဒုက္ခဖြစ်ခြင်းနေလို့ဟုတ်ပါဗျာဟုတ်ပါဒါတော့တယ်နော် အဲ့တော့ဒုက္ခဒီမှာဒုက္ခကိုဒုက္ခမှသိအောင်ဘာလုပ်ရမလဲတတိလေးနဲ့ကြည့်ရပါမယ်အာရုံခံစားရတယ်ဒီဒုက္ခတွေကဝင်လာမြင်ရပါလားမြင်ရပါဟင်ကြားရပါဟောဝင်လာပါအာရုံခံစားရတာဟောဝင်လာပါဝင်လာဟောအဲ့ဒါဒုက္ခဆိုတာဟောဒီမြင်ရကြရတာအဲ့တော့ဘယ်တကားပေါက်ကဝင်လာလားဝင်တဲ့တကားပေါက်တတိလေးနဲ့တောက်ပြီးကြည့်ရင်မရိပ်ဘူးလားရိပ်ပါရဲ့ဟင်ဟဲ့ရိပ်လို့ရှိရင်မကြောက်နိုင်ဘူးလား ဟဲ့အရှောင်းလို့ရှိရင်မဝင်ဘူးလားဗျာဝေးရင်ကဲမကွာဘူးလားဗျာဆက်ကွာရင်အေးတာလေဟုတ်ဗျာဟုတ်ပါတယ်သဘောပေါက်ကြပါဗျာဟုတ်ပါပါဗျာအဲ့တော့တို့ရှောင်းရမယ်ပယ်ရမယ်ဆိုတာအကြိုက်ကိုပယ်ခိုင်းတာနော်ဟုတ်ပါပါဗျာဟင်အကြိုက်တဲ့ပယ်ရမှာတယ်ဟုတ်ပါပါဗျာဟင်တို့ဒုက္ခပြီးတာပါတော့အကြိုက်ပါပြီးတာအကြိုက်ကဒုက္ခပြီးတာအဲ့တော့သားပယ်ရမှာလားငါသားပယ်အစွဲကိုပယ်ရမှာလားသားပယ်ရမှာဟင်အဲ့ဒါကြိုက်ဆွဲမဟုတ်လားမှန်ပါဗျာအဲ့လိုဆွဲတာနော် အဲ့တော့တို့မရားပေးရမှာလားငါမရားဆိုတဲ့အစွဲကိုပေးခိုင်းတာလားဟင်မရားကဒုက္ခပေးနေတာလားအဲ့ငါမရားဆိုတဲ့အစွဲကဒုက္ခပေးတာဟုတ်လားဒါကဒုက္ခပေးတာလားအဲတို့ပြောလို့ငါသားဆိုတဲ့အစွဲကဒုက္ခပေးတာလားဟင်အဲ့တော့တို့ဘယ်သူပေးရမှာလဲဒီအတေလည်းမလွဲနဲ့ဘူးနော်သဘောပေါက်ကြပါလားအဲ့တော့တို့ဒီကြိုက်ရှိရှိနေရင်ဒီသားပေါ်ကိုကြိုက်နေရင်သားနဲ့ပတ်သက်လို့သောကရင်းရောပฏิဒီဝရင်း ဒုက္ခတွေပေါ့ဒေါမနတာတွေပေါ့ရောက်တာပဲနော်သူ့အတန်းကတော့ဒုက္ခနဲ့တူမဟုတ်လားဒီကိစ္စနဲ့တူလာတာမဟုတ်လားတို့နဲ့ပါဆိုင်ဆိုင်ပါဘူးဗျာဆိုင်ရင်ချင်းလို့ဒုက္ခရောက်မှာမဟုတ်လားဟုတ်ပါဗျာဒါအပူဆားရတဲ့ဒုက္ခဟုတ်ပါဗျာဟင်ဟုတ်ပါဗျာအပူအပူဆားရတဲ့ဒုက္ခနော်ဒါဆွဲလို့လောင်တာမဟုတ်လားဒါဆွဲလို့လောင်တာဗျာအဲ့ဒါသားနာပေးတဲ့ဒုက္ခလားတို့ဆွဲတာပေးနေတဲ့ဒုက္ခလားဆွဲတာပေးတဲ့ဒုက္ခဟုတ်သလားသားနာတို့ဒုက္ခမင်းနော် သိရလားဗျာမရတာဟောဗျာဒီနာဟောဗျာဆံနဲ့ဒီကြည့်ရဟောဗျာဘယ်သူကဒုက္ခပေးတာဟုတ်သလားဟုတ်ပါဘူးဒီကောရေးရလားရေးပါဘူးတွဲလို့လောင်တာနော်မှန်ပါဗျာဟင်အဲ့တော့တတိလေးရှိတဲ့ပုဂ္ဂိုလ်ကြတော့ဆွဲမှန်းသိရင်ဆွဲထားနဲ့ဆွဲလို့မဲရုံပဲပြာကြတဲ့စိတ်ကြီးအောင်မထားနဲ့ဆွဲမှန်းသိဆွဲလို့လားရှင်းတာပဲလေတော့ဆွဲတာလားဆွဲလို့လိုက်ရင်ဘယ်နဲ့နေလို့လား ဟုတ်ကလားဘယ်လိုလုပ်နိုင်ပါမလဲဟုတ်ပါတယ်ဟင်လုပ်နိုင်ပါမလားလုပ်နိုင်ပါလုပ်ပါဟင်ဆွဲတော့ဆွဲလို့မဲရုံပဲဟင်ဟုတ်လားလောင်လို့ကြာကြရင်တော့ကင်ွယ်လို့မရတော့ဘူးနော်ဟုတ်ဗျာအဲ့တော့ဆွဲတော့ဆွဲလို့ပါမှာဗျာအဲ့တော့တို့သာမီမယာမီအဲလေးလေးတို့တို့ဒီလိုလာပြောနေကြတာသူကသူပြောနေတာပေါ့မီးနဲ့တို့နဲ့ဘာဆိုင်လဲမီးကတို့ဘုံကောက်နေတာမဟုတ်လားမှန်ပါဗျာဟင်မီးကဒုက္ခပေးတာလား တို့ချင်းကကိုယ်တည်းကိုခေါင်းဆုံးပြီးဝေခါတာမိရဝေခါလေးอ่ะဟာမိနာကသူပုံစံနေတာလားဘုံဆက်တော်မလားဗျဒုက္ခနာတခါတည်းချင်းကြီးရတာခေါင်းကြီးထိုးထိုးပြီးတော့ဘယ်နဲ့တော့ကိုယ်ကအောက်ဝင်သွားတာမဟုတ်လားငါအသားငါမညာငါပြည့်စည်နေအဲ့လိုမဟုတ်လားဒီလိုဆိုမီးပြေလားချင်းပြေလားမီးပြေပါဗျာဟုတ်ကလားဟင်ဟင်ဟင်နီးရင်ကြောင်တာမဟုတ်ပါဘူးဗျာ ထိုကနောက်နောက်မှာတော့ချင်းဖို့မင်းရှိဘူးလားရှိပါဘူးဆက်တော်လားဒီမှာလာပါဦးဗျာမိနာပြီးကန်းရှိပါမိနာပြီးကန်းရှိပါရဲ့ဗျာဘယ်လိုပါပြီးကန်းရှိလားမိနာပြီးကန်းရှိဘူးဗျာဒီလိုလည်းအင်းဝင်လာအမိုင်းအင်းဟုတ်ကလားဗျာမှန်ပါဗျာဒါဘယ်လိုဖြစ်တုံးလားဒီနေလားအမိုင်းအင်းဟုတ်ကလားဗျာဒီနေလားဗျာအဲ့တော့မင်းနဲ့ဘာမှဆိုင်မလို့ဗျာဒုက္ခဝန်ခံနေတာနော်အဲ့ဒါသွင်းလို့လားဗျာမှန်ပါဗျာဟင်အဲ့တော့ဒါလေးမြင်လိုက်လို့ငါပြီပြီပဲ ကြားလိုက်တော့ငါပြည့်စည်တယ်အဲ့လိုဖြစ်လာရင်ဖြစ်တုံးသေးသေးတတိလေးနဲ့ဒီနေရာကိုထားပြီးမှတ်လိုက်လို့ရှိရင်လောင်လုံးဆွဲလို့မဲယုံရှိတော့မှာပေါ့ကြာကြတဲ့ပြင်စီမထားနဲ့ဟုတ်လားဒီလိုဆိုဒုက္ခကိုဒုက္ခမှမသိဘူးလားဗျာကိုယ်ပိုင်ညာလေးဝင်လာရင်သိပြီနော်ဟင်ဒုက္ခရဲ့လက်ပဲဟောမမြင်ဘူးလားဗျာအဲဒုက္ခရဲ့လက်တယ်လည်းမြင်မယ်ဒုက္ခကိုလည်းသိလာတယ်ဆိုရင်ဟင်ဝေးဖို့ရာတတိမထားဘူးလား ဝေးအောင်မကြိုးစားဘူးလားကြိုးစားရင်မဝေးနိုင်ဘူးလားကြိုးစားရင်ဝေးတာပဲဟင်ဝေးချင်ရင်လိုလိုကြီးပဲဟင်ဒီတတိလေးထားလို့ထားဖို့ပဲရှင်တယ်တတိလေးထားလို့ညာညာမှန်းသိလို့ဆက်နေလို့ရှောင်းပါပါမှန်ပြီကြပါဗျာဟင်ဒီလိုဆိုတို့ပါဝင်ဒုက္ခကိုဒုက္ခမှသိအောင်ကြည့်ရမှာနော်သဘောပေါက်ကြပါဗျာဒုက္ခကိုဒုက္ခမှမသိရင်အဲ့ဒီဒုက္ခသူတွေတို့ ဒုက္ခဘင်းကြီးကတည်းဒီလိုထင်ပါဒုက္ခကပြန်ပြီးတို့လှည့်သားဦးမနော်ဟုတ်ပြီအဲ့တော့တို့ဒုက္ခကိုဒုက္ခမှမြင်အောင်ကြည်တို့ဒါလေးကိုပြောဖို့ပဲထင်တယ်အဲ့တော့တို့ငယ်ငယ်တုန်းကတွေ့ကြတာလေးပြောဦးမှာပေါ့ကွယ်တို့ယဟန်သုံးဝါလောက်ထင်တာလေကွယ်သတိသာတင်တိုင်းမှနေတယ်အဲ့ဒီအချိန်မှာသတင်းကြောတော့သတိထောင်မှုကြီးက တို့เจ้าလိုက်ကိုပြင့်ပြီးတော့သွေးကတည်းကွယ်သူ့ထောက်တို့ကလည်းသာရဏဆိုတာတတုတာဟောဟဲ့ပတိထောင်နဲ့ထောင်နဲ့ဝင်ကြည့်နေတယ်လို့အဲ့လိုပြောတော့ဟင်ထောင်ထဲတော့ဝင်ကြည့်ရတယ်တဲ့ဒါပေမဲ့ရှင်ပြားတို့စကားပြောဖို့မရှိဘူးဟုတ်ဗျာဒါနဲ့စကားမပြောပါဘူးဆိုတော့တတိနဲ့ပေါ်တာသူတို့အဲ့ဒီထောင်ကြားတယောက်နဲ့လိုက်ကြည့်ရဟင်အဲ့ဒီမှာထောင်ကြားတွေတွေ့ခဲ့တယ်ဗျာဟုတ်ဗျာထောင်ကြားတယ်ဆိုတာဘယ်လိုဟာတွေကြားတာလဲ အပြည့်ရှိသူကြတာလားအပြည့်မရှိသူကြတာလားဟုတ်ကလားလားအဲ့တော့တို့မှာထောင်ဝင်းမျိုးရှိတယ်ဗျာအရာထောင်နဲ့ဗျာတထောင်နဲ့ဗျာအိမ်ထောင်နဲ့ဗျာထောင်ဝင်းမျိုးသုံးမျိုးပါဗျာအရာထောင်ဆိုတာရာသုံးမှုနဲ့ပြင်နာနေထားတာနော်မှန်ပါဗျာဒါပြည့်ကြတာအပြည့်ရှိလို့နော်အပြည့်ရှိလို့ပါဟုတ်ကလားတို့တတ်မှာပေါ့ဗျာတဩဇာအာနာကိုမခံလို့ရှိရင်တို့တတ်ထဲမှာတော့တတ်ထောင်ရှိ ကြီးလာတယ်ဟာမလားကြီးကြီးလာတယ်တို့အိမ်ထားမှာအိမ်မှာကြီးကြီးလာတယ်ဟုတ်ပါမလားဟုတ်ပါဟင်ဟုတ်ပါမလားဟင်ထောင်ချတယ်ဘာလို့ဆက်တာကြီးကြီးလာတာဟင်ဒီလိုတို့အိမ်ထောင်ကြတာအိမ်မှာလည်းကြီးကြီးလာတာဟုတ်ပါမလားဟင်အိမ်ဆောင်ကြတော့ဟိုတယောက်နဲ့ချထားတာနှစ်ယောက်ချထားတာဟုတ်ပါဘူးသူတို့တမျိုးသူတို့တာသူတို့တယောက်နဲ့ရှိတာလားနှစ်ယောက်ရှိတာ အဲဟုတ်လားမှန်ပါဗျဟင်ဟင်ဟုတ်လားအဲထောင်သုံးတောင်ရှိတယ်လားအဲ့ဒီထောင်သုံးတောင်ထဲမှာအရာထောင်ကတော့တို့ပါလို့လားຢာလုံးမူတွေကျိုးလို့လည်းဆိုတော့လောဘကြောင့်ဖြစ်တဲ့ထောင်တွေမှန်ပါဗျဟင်ဟင်တို့တတ်ထောင်ကတော့ဩဇာအာဏာကိုဟင်ဖြီဆံလို့ဖြစ်ကြတာဆိုတော့မောဟကြောင့်ဖြစ်တာလည်းရှိမှန်ပါဗျတို့ကလောဘအောင်ပဲတို့ကတော့ကြိုက်ဖြစ်နေတယ်ဟင်မှန်ပါဗျအိမ်ထောင်ကပါထောင်ကြိုက်တော့ပါဗျကြိုက်တော့မှန်ပါဗျပုဂ္ဂလာ မကြိုက်ထောင်ပါလာတာဘယ်လိုထောင်ပါဟင်ဟင်ဟင်အဲ့ထောင်သုံးမျိုးရှိနော်မှန်ပါဗျာအဲ့ဒီထောင်သုံးမျိုးထဲမှာတို့ကအဲ့ဒီပသိမ်ထောင်သွားကြည့်ဘူးလေဝင်နေရဝဲတို့ဘာလို့ကြားတာတူးနဲ့တန်တကားကြီးမှနေတဲ့ချိန်မှမဟုတ်ပဲသူ့နာဟန်တို့ကြည့်တော့လည်းနေတဲ့ချိန်မှမဟုတ်ပဲပြီးတော့လည်းတို့လုပ်ထားတာလည်းအမြင်ကလည်းနေနေမြင်မှမဟုတ်ပဲ အပေါ်ကြတယ်တော့တခါတို့ဘာလို့အုတ်ခဲလေးတင်သားတာဒီထဲကငါထောင်သားတွေများကြော်ဖြတ်ပြီးပြီးအောင်လဲလားပြီးတော့လေးပဲလေးသားနဲ့တခါတည်းတို့ဘာလို့ဆလိုင်းကြီးမောင်းကြီးထိုးပြီးညလဲထွက်မပြေးနိုင်အောင်လုပ်ထားဟင်အဲ့ဒီမှာတို့ဝင်သွားတခါတစ်ဆင့်ဝင်သွားတော့တာသံဃာတွေနဲ့တွေ့ပြန်ရောဗျာအဲသံဃာတစ်ဆင့်ကြော်ပါပြီအဲ့ဒီသံဃာကြော်ပြီးဘုဘက်ကမှာထောင်ထဲရောက်တာထောင်ထဲရောက်တော့ကြည့်တော်ဗျာ သူတို့စားတဲ့ခမင်းအိုးကြောင်ကိုအရင်ရောက်ပါလေတို့ခမင်းအိုးကြောင်ရှိတော့ခမင်းကလည်းရာမိတာရေးကြီးတွေမှာကျက်တယ်လို့လည်းပြောလို့မရပါဘူးမကျက်ဘူးလို့လည်းပြောလို့မရဘူးအဲ့ဒါကဟင်ပြီးတော့ဟိုကကုန်းရဲ့ကြော်ရဲ့ရာမိတာမျက်တွေလည်းပါဘူးဟင်ပြီးတော့ခီလည်းမပါဘူးကြော်ထားတာရေကြော်ကကုန်းရဲ့ဆိုတာအဲ့ဒီမှာပြည့်တယ်ဟင်ခီကြော်ကကုန်းရဲ့ပေါ်ရေကြော်ကကုန်းရဲ့ရေနဲ့ကြော်ထားတာဗျာဟင် ပြီးတော့တို့ငပိရလည်းလာဟိုပါလေးနဲ့ဟိုဟင်တို့ဝါလောပါလေးနဲ့လားအဲ့ဒါလေးနဲ့ငပိရလည်းကြက်တယ်လို့လည်းပြောလို့ရအောင်မကြက်ဘူးလို့လည်းပြောလို့ရအဲ့ဒါနဲ့သာအဲ့တော့သူတို့ထမင်းဝေးနေတဲ့ချိန်ကြည့်တော့စားရတာတွေကလည်းဖိတ်တော့ပါနှလုံးသုံးလုံးကသွင်းကလေးကလည်းနည်းနည်းလေးကငပိကြီးကလည်းဟိုတို့လည်းရှိဦးနည်းနည်းလေးကဟင်နည်းပါလေးလည်းထည့်ပေးပါဦးရှင်းချက်မပြောနဲ့မှန်လိုက်လားပြောရင်ကြား ဟင်သူတို့ကြည့်ပြီးသနာလိုက်တာကြည်သာဒုက္ခရောက်လိုက်တာဒုက္ခပေါင်းကြီးပဲကိုစားတာကြီးမှဟုတ်ကလားဖျားသူရပါပြီလေမတည်ရုံတမဲပဲဟင်ဟင်ဒုက္ခရောက်လိုက်တာနော်ဟင်ဘယ်နေလဲတို့ကြည့်ပြီးတော့ယဉ်ဖြစ်နေတယ်ဟဲ့ဟင်သူတို့ကြည့်ပြီးတော့မျက်နာမသာဖြစ်လာတယ်ဒါပြီးသူတို့အိတ်ဆောင်တွေသွားကြည့်ကြတော့လေပြီးမှအိတ်ချင်တဲ့ပေးပြတစ်ချက်ပြရတယ် အိမ်ဒီလူလေးနဲ့ဖြစ်အောင်အေးရတယ်နော်ဟိုအများနဲ့အိမ်ချင်းတော်ဟိုကျမ်းမင်းကြီးပေါ်အေးရတယ်ဒီကြားတော့ကိုသွေးတုပ်ဖို့ရတယ်တဘိုးနဲ့ချင်းကလွတ်ထားပြီဟင်အဲ့ဒီတဘိုးကိုဖမ်းပြီးအပြင်ကိုလွတ်ပြမရှိဘူးအဲ့ဒီပဲပြန်လွတ်သွားတာဟင်ဘယ်နဲ့တော့ဒုက္ခလဲဟင်သာလည်းသာရလို့ဒုက္ခတော့ဒီခြောင်လေးကိုနောင်မလာခြင်းလားအောင်လှုပ်ရှားတာပဲဆိုတာဟုတ်ဗျာဟုတ်ပါရဲ့ငါဒီလို တို့ဒေါရလေးတစ်ခုကိုမထင်မြင်လိုက်တာမိနစ်ပိုင်းနာရီပိုင်းလေးအဲ့ဒါလေးကိုမထင်မြင်မိလို့မထင်သိမိလို့ငါထောင်တဲ့ကြီးဒီလောက်ထိခံရတယ်ကွာဒါမျိုးကြီးချင်းလို့ထောင်ထားတယ်ဒီလိုကြက်တာမဟုတ်လားသူတို့ဒုက္ခနေနေတယ်လို့နောင်ထောင်နေဆိုရင်ပြန်ကိုလက်မကြည့်ချင်တော့ဟုတ်လားထောင်ကြခြင်းရဲ့အကြောင်းဖြစ်တဲ့တို့ပါတော့ဒီခုနကဒေါသလေးကိုဟိုမသိသိမှုထင်တယ်ဘာမှမဟုတ်တဲ့နိုင်ရဒေါသလေးတဏှာဒေါသလေးကိုမသိသိမှုထင်တယ် ပါဗျာအဲ့ဒီကြောင့်ဖြစ်တာလေဖေ့ကျင်လို့အဲ့လိုဒုက္ခကိုပေးထားတာဟုတ်ဗျာအဲ့တော့ဒုက္ခကတော့ဘယ်လိုလဲဒီလိုဆိုရင်ကြည့်လို့ကောင်းပါလေမြင်ကောင်းမှမလားကြည့်ကောင်းမှမလားတို့ပြောတာတော့ကြားကောင်းမှမလားအေးကြားသူလိုက်ထောင်နေမြင်ဝင်ကြည့်လိုက်ရင်သုတ္တတရားပဲဒါနဲ့ရှိသွားတော့ဟောတစ်ခုထဲမှာဘုံနံမောင်းနံတွေတွားတွေ့တယ်ဗျာ အဲ့တော့သူ့ကိုထောင်ကြကိုမေးတယ်အဲ့ဒါပါလို့တာဘုံဆိုတော့တည်င်းရုပ်ပွဲကျင်းပါတာသူတို့ကလည်းတည်င်းရုပ်တွေပါတော့သူတို့ထောင်ထဲမှာတည်င်းရုပ်ပွဲကျင်းပါနေတယ်ဒါပျော်ပွဲရှင်ပွဲပဲဟင်ဒုက္ခကတော့ဒုက္ခကိုဒုက္ခလို့မြင်လေဗျာတတိထောင်ကပဲလို့ထင်တော့ဒုက္ခကိုဒုက္ခလို့မြင်နေတာဟောပျော်ပွဲကျင်းပါနေပါဗျာတည်င်းရုပ်ပွဲဗျာဟုတ်ဗျာဟုတ်ပါခေါ်ကြီးတစ်ခုထဲမှာလေသူတို့ကြည့်တော့သားရတာလည်းဒုက္ခ နေရတာလည်းဒုက္ခလောဘတာလည်းဒုက္ခဒုက္ခမပါတဲ့နေရာရှိသေးလားမရှိပါဘူးဒီလိုဆိုသူတို့နေရတရားတောင်ရှိသေးလားမရှိပါဘူးတွေးရတရားတော့မရှိပါဘူးအဲ့ဒါလားဟိုဘက်သွားကြည့်တော့တည်င်းကျုပ်ပွဲတင်ပါလေတည်းပတင်ထောင်ပါလေဟင်ဟုတ်လားဟုတ်ပါဘူးပတင်ထောင်ပါပြောတာဗျာဟင်အဲ့လိုလူကတည်င်းကျုပ်ပွဲတင်ပါတည်င်းကျုပ်ပွဲတင်ပါတော့သွားကြည့်တော့အောင်မင်းမင်းသမီးလည်းပါဗျာ ဒီယောက်ျားတွေကြီးတယ်လေမျက်နှာကိုလည်းပါရရအောင်မဲ့လူရှင်တော်လည်းသုံးကြပြပါဟင်တီးတဲ့ဘက်ကလည်းတို့ဘာလို့ခြောက်လုံးဘက်ကသာသူကိရိယာအကုန်ပါကြပြထောင်ကြနေလိုက်ကြတာအဲ့ဒီမှာဓာတ်တစ်ခွက်သွားဖြစ်နေတယ်ဟင်ဟင်ထောင်ကြတာဟိုမှာဓာတ်တစ်ခွက်သွားဖြစ်ပြီးပျော်နေကြဟင်ဟုတ်ဗျာထောင်ကြအဲ့ဒီမှာဓာတ်တစ်ခွက်ပြီးပျော်နေဟင်အဲ့တော့တို့ စဉ်းစားကြည့်ပါကိုယ်ကလည်းမင်းသားလို့ဆိုတော့ तू မင်းသားကရလို့ထောင်ချတာထင်တယ်မင်းသားလို့ကရလို့ तू ထောင်ချခံရတာထင်နော်ဟုတ်ပါဘူးဒါဖြစ်လို့သူကရာလုံးကိုပြောတာအပြစ်ကတခုနော်ဟုတ်ပါဘူးကိုယ်ဘက်ကတော့မင်းသမီးလို့ကရလို့ထောင်ချခံရတာဟုတ်ပါဘူးဟင်ဟုတ်ပါဘူးဒါဖြစ်လို့တော့ဟုတ်ကလားအဲမအောင်နိုင်တာလေးအခုကြောင့်ဟုတ်တယ်လေ ဘုဘက်ကရောဘုံကြီးတာလို့ထောင်ချတာဟုတ်ပါဘူးဟင်ဟင်ဟုတ်ပါဘူးဘုဘက်ကရောနှင်းမုတ်တာလို့ထောင်ချတာလားဟုတ်ပါဘူးဘာဖြစ်လို့လဲအဲ့ဒီနဲ့ဘောလာရရင်မအောင်နိုင်တာတွေအခုကြောက်နော်ဟုတ်ကလားအဲ့ဒီမအောင်နိုင်တာတွေသူ့ပြီးတော့ဘာဖြစ်သွားတော့ဘာဖြစ်သွားလဲဟင်သာတစ်ခွဲမှန်ပါဗျပတိထောင်မှာနော်ပတိထောင်ပါဗျဟင်မှန်ပါဗျပတိထောင်မှာမဟုတ်ဘူးလားအေးပတိထောင်ထဲမှာဖြစ်နေတာကြီးပြောတာဗျဟင် အဲ့ဒီမှာဓာတုတစ်ထုပ်ဖြစ်နေတယ်ဟင်လူရှင်တော်နဲ့သုံးလို့ဗျာတို့ကတော့သူတို့သားတာတောက်တာတွေကြည့်ပြီးတော့ဟင်သုတ်တတကမယ်သူတို့တော့ဟိုမှာပြောပွဲခြင်းပါလို့ဗျာဒုက္ခဒုက္ခခံနေကြတော့ဘယ်လိုဖြစ်နေတော့ဗျာဟင်ဒုက္ခကိုမမြင်ဘူးဗျာဟင်ထောင်သမင်းလေးသားနေရတာဘယ်လိုကြီးတယ်လဲဗျာတို့ကောင်းနေရပဲဗျာဟင်ပြီးရနေနေပြောနေရပဋိထောင်မှာနော်ပဋိထောင်မှာမဟုတ်ဘူးလား ဟုတ်ပါဗျာပတိထောင်ပါပါပတိထောင်ပါပါဗျာဟင်ဟင်ဟုတ်နော်ဟုတ်ပတိထောင်ပါနော်ဟုတ်ပါတယ်ဗျာပတိထောင်ပါပါဟင်ပတိထောင်ပါပါဗျာဒီပါဗျာဟင်ဟင်ဒုက္ခရတာပြောတာပါဗျာဟင်ပတိထောင်ပါမိနေတာဗျာဟင်သင်အိမ်မှာဗျာသူတို့သာထုံကြီးတို့ကြော်လိုက်ကြတာဒီတော့ဟင်နေရတာဆင်းရဲတာသားရတာဆင်းရဲတာအဲ့ဒီဆင်းရဲတာကြီးကိုသူတို့ကြမ်းပြောတယ်ဟုတ်ပါဗျာဟုတ်ဗျာ အဲ့တော့တို့အဲ့ဒီခုရှိနေတဲ့ဇာပွဲကသူတို့ကျူးလွန်ထားတဲ့အဖြစ်ချင်းတူရလားဒီမှာရောစေတနာရင်းတူရလားဒီမှာလူသားမျိုးတစ်ခုမှာတောင်း300မြေကာခဖွဲသေးတယ်လေဒီလိုမျိုးလူသားမျိုးတွေဖွဲသေးတယ်လေဒီလိုသတိရည်အတွက်တူပါမလားမတူလို့ရှိရင်မင်းမင်းကတော့ထောင်လာရင်ဖွင့်နိုင်မလားဖွင့်နိုင်ပါရဲ့သူကနှစ်သိသိပါရဲ့လေမှန်ပါဗျအဲ့တော့ကျန်တဲ့ပုဂ္ဂိုလ်က မင်းမင်းလုံးတဲ့ဘုံကွာမင်းထွက်သွားလို့ရှိရင်တော့ငါတို့မှသားထွက်ပြက်သွားလိမ့်မယ်မထွက်ပါနဲ့ဘူးကွာတားလိမ့်မယ်ဟုတ်ပါရဲ့ခင်ဗျာဟုတ်ပါရဲ့ဟင်ဒီလာတော့ပါဘူးထားမှုပါတော့ထားပါပါထားမှုပါတော့ထားပါထားပါခါရမ်းနေတာတော့ထားပါဟင်ဒီလာသူကတော့တားအောင်ရှိမှာပါလားကိုယ်သားဖွဲ့ခြင်းလို့တားတယ်တော့မထွက်ပါနဲ့ကွာမင်းပြောမယ်ဟုတ်ပါရဲ့ခင်ဗျာမထွက်ပါနဲ့ နောက်နေ့ဒီလိုကြမင်းကမယ်လို့ရှိလို့ပါကွာဟာဖွက်ချက်မှာဆုံးလို့ပါဒီလိုပြောတော့ပါပဲဗျာဟုတ်ကလားကြားလို့ရပါမလားရရပါဘူးမိမဟောလားမရပါဘူးဗျာဟင်ဟိုဘုံကြီးသူဟောလားမရပါဘူးမင်းမဟုတ်သူဟောဗျာမရပါဘူးပြီးွားလိုက်သူဟောဗျာကြားနိုင်မှာမလားပြန်มาတော့မသိထောင်းမှာနော်ပြန်มาတော့သိပါလားဒါသိထောင်းမှာအကြောင်းပြောတာတို့မြင်နေဘူးလားပြောတာဗျာဟင်ဟင်ဟုတ်လားဗျာ တို့မှာဟောလားအိမ်ထောင်တာဟောအိမ်ထောင်ပါလေသူတို့ဟောတာပဲအင်းကြီးဘာလို့လို့ဒီမှာလဲတို့ကအရထောင်လားတို့ကအိမ်ထောင်ဘာလို့လဲဟုတ်ပါပြီပြဒီဟိုပသိမ်းထောင်ကတော့ကြားပကကြီးကြောက်လို့ထွက်ရတာတခါကြီးအိမ်ထောင်မှာကြားပကကြီးရှိဘူးလားရှိတယ်ဗျဟုတ်ကလားဗျာမတွေ့ပါဘူးကြားတော့ဟုတ်ပြီညာပါဗျာအဲ့ဒါကိုကြောက်ပကကြီးရတယ်ဟင်ဟင်ဟင် ပါတို့ပသိမ်ဆောင်ကြတော့နိုင်ငံကြီးကိုတခါတည်းခဲတောင်15တောင်လောက်မြင့်တယ်တခါကြီးအိမ်ခေါင်းလာတော့မြင့်မလားမြင့်ဘူးဗျာဟင်တခါကြီးနေတယ်တော့မမြင်ရဘူးဗျာဒါလည်းသူ့ပတ်တယ်အမထွက်နိုင်ဘူးတိုင်းပါဒါခေါ်မှပြီးနေတဲ့ဥစ္စာတခါကြီးကထွက်ပြေးမယ်ဟိုဟိုတို့ပသိမ်ဆောင်ကထွက်ပြေးရင်တော့တိတ်တပြီးရေကြီးနဲ့လိုက်ခဏနေတယ်တို့တခါကြီးလည်းထွက်ပြေးရင်တော့အဲ့ဒီအိမ်ကဆောင်မှုကလည်းကမ်းနေလား ကဆောင်းရရဆောင်းရတမျိုးပဲဒီလိုမှတော့မတွေ့ပါဘူးလူလာဖမ်းပါဘူးဘုရားကခိုင်းရတယ်လေဟုတ်ကလားလားဒီလိုကြည့်နေမလို့ဗျာဟင်ဘယ်လိုကြည့်နေမလို့ဘုရားကြီးကဟုတ်တယ်ဟင်ကြာပြီးပါလို့ဟုတ်တယ်ဒါတို့အိမ်ဆောင်ကြတာတော့ဆောင်းလို့ရညလုံးမေ့လို့လည်းဒါမှမသိမိဘူးလားဟင်တရားပွဲကြီးနဲ့ထောင်ကြီးရအိပ်ပြောပါတယ်ဘယ်လိုလို့လာလာဆက်ပြီးတော့ပြင်းပြပါပြောတော့ပြောရ အဲ့ဒါကိုထုတ်လာတယ်ဟင်ဘာသူကမတော်ဘူးမဒီပါဘူးလားဟင်ပုဂ္ဂိုလ်ကောင်ရောက်တယ်မလားဟုတ်ပါပါပြည့်တယ်ဟောဟောကြတော့ပြည့်တယ်တို့အိမ်ဆောင်ကြတော့ပြည့်မှာအမှားအိမ်ဟုတ်လားလားအမှားအိမ်ဟုတ်လားလားအမှားအိမ်ဘာမှမမတော့မနာပါဘူးရောက်နေမှာဟင်ဟင်ဟင်အဲ့တော့တို့အဲ့ဒီထောင်ထဲမှာလဲထောင်ထဲမှာကိုတခါပြန်ပြီးတော့ အမိုက်ဆုံးကိုဆောင်မင်းမခံတာဟောတော့ဆောင်မှုကများတာဒီမိုက်ကိုအဆုံးရတယ်ကောင်းပါလားကောင်းပါဘူးအဲ့ဒီဆောင်လာမှာအမိုက်ဆုံးထားတာလားအဲ့ဒီအမိုက်ဆုံးကိုဆောင်မင်းမဆိုတော့သူ့ကြတော့ဂျာမန်နေပြီးတို့ဘောခေါင်းပေါင်းထားတာလားသူကအဲ့ဒီဘောတော့ဆောင်လာပြီးဆူမယ်ဘူးမယ်လို့သူ့လာပြောလိုက်သူကအကုန်ပြင်လာလားအဲ့ဒီဆောင်မင်းမနာထွက်မဲ့ကြရင်သူကမထွက်ချင်ဘူးလေကဲနာကြပါ